ဧဖက်ဩရစာခန်းကြီး9အငယ်1မှ14ထိုတို့တင်တို့သည်ဖျားသခင်ချစ်သားဖြစ်ကြသည်နှင့်အညီဖျားသခင်ကျင့်တော်မူသည့်ဤသူကျင့်ကြလော့ခရစ်တော်သည်ငါတို့ကိုချစ်တော်မူသောအားဖြင့်ဖျားသခင်ရှေ့တော်၌မွေးကြိမ်သော အနံ့ရှိစေခြင်းငှာကိုကိုကိုဆက်ကပ်၍ရစ်ပူဇော်လျက်ငါတို့အတွက်စွန့်တော်မူသည့်ဤသူတင်တို့သည်မေတ္တာတရား၌ကျင်လည်ကြလော့မတရားသောမေထုံ၌မိဝဲခြင်း အမျိုးမျိုးသောကိလေသာညစ်ညူးခြင်းလောဘလွန်ကျူးခြင်း အမှုတို့ကိုတန်ရှင်းသူတို့သည်ရှောင်တင့်သည့်အတိုင်းစကားဖြင့်မျှမဆက်ဆံကြနှင့် မတော်မလျော်သောညင်ညူးပြက်ပြဲပြည့်ရသော စကားများကိုလည်းပယ်၍ယေရှုတော်ချီးမွမ်းခြင်းစကားကို သုံးကြလော့မတရားသော မေထုံ၌မိဝဲသောသူညင်ညူးစွာပြုသောသူ ရုပ်တုကိုကိုးကွယ်သောသူဖြစ်သော လောဘလွန်ကျူးသောသူတစုံတစ်ယောက်မျှ ခရစ်တော်နှင့်ဘုရားသခင်နိုင်ငံ၌အမွေမခံရသည်ကို သင်တို့သိကြ၏လျက်ပေါ်သောစကားဖြင့်အဘယ်သူမျှသင်တို့ကိုမလှည့်ဖျားစေနှင့် ထိုအမှုကြောင့်ဘုရားသခင်၏အမျက်တော်သည်ငင်းဆန်တတ်သောသူတို့အပေါ်သို့တင့်ရောက်ပေ၏ထိုကြောင့်သူတို့နှင့်ဆက်ဆံ၍မကျင့်ကြနှင့်အထက်ကာလ၌သင်တို့သည်မှောင်မိုက်အတိဖြစ်ကြ၏ယခုမူကားသခင်ဘုရား၌အလင်းဖြစ်ကြ၏တို့ဖြစ်၍အလင်း၏သားကဲ့သို့ ကျင့်နေကြလော့အလင်းတော်၏အကျိုးမူကားအလုံးစုံသောကောင်းမွန်ခြင်းဖြောင့်မတ်ခြင်းတစ္ဆာဆောင်ခြင်းဖြစ်သည်သခင်ဖျား နှစ်သက်တော်မူသော အရာသည်အဘေရာဖြစ်သည်ကိုသင်ကြလော့အကျိုးမဲ့သောမှောင်မိုက်အမှုတို့နှင့်မဆက်ဆံသည်သာမက ထိုအမှုတို့၏အပြစ်ကိုပြကြလော့အကြောင်းမူကားသူတို့သည်စိတ်ကြွယ်ရာ၌ပြုသော အမှုအရာတို့ကိုစကားပြောကာပြ၌ညှဉ်းညူးခြင်းပါသေး၏အပြစ်ထင်ရှားသောအရာရှိသမျှတို့သည် အလင်းဖြင့်ထင်ရှားကြ၏ထင်ရှားစေတတ်သောအရာရှိသည်မြတ်သည်လည်းအလင်းဖြစ်၏ထိုကြောင့်အိပ်ပျော်သောသူနိုးလော့တည်ခြင်းမှထမြောက်လော့တို့ပြုလင်ခရစ်တော်သည် အလင်းကိုတင့်အားပေးတော်မူမည်ဟုဆိုသည်အငယ်၅မှ20ထိုကြောင့်ပညာမဲ့ကဲ့သို့မဟုတ်ပညာရှိကဲ့သို့စိစိမြင့်မြင့်ကျင့်ဆောင်မိအကြောင်းတတိပြုကြလော့ယခုနေ့ရဲ့ကာလတို့သည်ဆိုးရုပ်သောကြောင့် ကာလအချိန်ကိုရွေးနှုတ်ကြလော့ထိုကြောင့်တတိမရှိသောသူမဖြစ်ခင်ဖျား၏အလိုတော်ရှိရာကိုပိုင်းခြား၍တည်သောသူဖြစ်ကြလော့လွန်ကျူးစေတတ်သော စပြည့်နှင့်ရစ်မှုခြင်းကိုရှောင်၍ဝိညာဉ်တော်နှင့်ပြည့်စုံလျက်ရှိကြလော့ဆာလံတီခြင်းမှစသောဓမ္မတီချင်းအမျိုးမျိုးတို့ကိုအချင်းချင်းပြောဆိုဖတ်ယူ၍နုညွတ်သောစိတ်နှလုံးနှင့်သခင်ဖျားရှိတော်၌ကျူးအေး၍တီချင်းဆိုကြလော့ခတ်သိမ်းသောအရာတို့၌ ကျေးဇူးတော်ကြီးလာပါ၏ဟုငါတို့သခင်ယေရှုခရစ်နာမတော်ကိုထောက်၍ခမည်းတော်ဖျားသခင်ရှိကာလအစဉ်မပြတ်ဝန်ခံကြလော့အငယ်27မှ33ခရစ်တော်ကိုခံညာသောအဖြစ်အချင်းချင်းတယောက်အောက်တယောက်ကိုကိုနှိမ့်ချလျက်နေကြလော့အချင်းမိမတို့သခင်ဖျား၏အုပ်ဆိုးတော်မူခြင်းကို ဝန်ခံတကယ်သို့ကိုခင်မွင်းအုပ်ဆိုးခြင်းကိုဝန်ခံကြလော့အကြောင်းမူကားခရစ်တော်သည်အသင်းတော်၏အပေါ်မှာ ကောင်းဖြစ်တော်မူသကဲ့သို့ယောက်ျားသည်မိမိခင်မွေး၏အပေါ်မှာကောင်းဖြစ်၏ခရစ်တော်သည်လည်းမိမိကိုယ်ကိုကယ်တင်တော်သူဖြစ်တော်မူ၏အသင်းတော်သည် ခရစ်တော်၏အုပ်ဆိုးတော်မူခြင်းကိုဝန်ခံသကဲ့သို့မိမတို့လည်းကိုခင်မွေး၏အုပ်ဆိုးခြင်းကိုအရာရာ၌ဝန်ခံရကြမည်အချင်းယောက်ျားတို့ခရစ်တော်သည် အသင်းတော်ကိုချစ်တော်မူသကဲ့သို့တင်တို့လည်းကိုခင်မွန်းကိုချစ်ကြလော့ထိုအသင်းတော်သည်တန်ရှင်းလျက်အပြစ်ကင်းလျက်ရှိသည်ဖြစ်၍ အညစ်အကြေးတင်ခြင်းအရေတွန့်ခြင်းမှစသည်တို့နှင့်လွတ်လပ်သဖြင့်အတရေတင့်တယ်လျက်ရှိသော အသင်းတော်ကို ခရစ်တော်သည်မိမိအားဆက်တန့်အံ့သောငါနှုတ်ကပတ်တော်ရေ၌စေကြောခြင်းအပြင် စင်ကြယ်တန့်ရှင်းစေမိအကြောင်းထိုအသင်းတော်အဖို့လို့ငါကိုကိုကိုစွန့်တော်မူ၏ထိုနည်းတူယောက်ျားတို့သည်မိမိကိုယ်ကိုချစ်တဲ့ကဲ့သို့မိမိခင်မွန်းတို့ကိုချစ်ရကြမည်ခင်မွန်းကိုချစ်တော်သူသည် ကိုကိုချစ်တော်သူဖြစ်၏ ကိုအသားကိုမုံသောသူတယောက်မျှမရှိခရစ်တော်သည်အသင်းတော်ကိုကျွေးမွေးပြုစုတော်မူတကဲ့သို့ခတ်သိမ်းသောသူတို့သည်မိမိတို့အသားကိုကျွေးမွေးပြုစုတတ်ကြ၏အကယ်စင်စစ်ငါတို့သည်သခင်ဖျား၏အသားတော်အယိုးတော်တို့အဝင်ဖြစ်၍ကိုတော်မြတ်၏အင်္ဂါဖြစ်ကြ၏ထိုအကြောင်းကြောင့်ယောက်ျားသည် ကိုမိဘကိုစွန့်၍ကိုခင်မွန်း၌မိဝဲသဖြင့်ထိုသူနှစ်ယောက်တို့သည်တသားတကူသည်ဖြစ်ရလိမ့်မည် ဤအရာသည်အလွန်နက်နဲသောအရာဖြစ်ပေ၏ထိုသို့ငါဆိုသော ခရစ်တော်နှင့်အသင်းတော်ကိုယိမှတ်၍ဆိုသည်တို့ရတွင်သင်တို့သည်အတီးတီကိုကိုကိုချစ်တဲ့ကဲ့သို့ ကိုခင်မွန်းကိုချစ်ကြလော့မိမသည်လည်းကိုခင်မွန်းကိုယူသေးခြင်းရှိကြလော့